မိတို့ရဲ့ဘဝတသက်တာမှာမရစေဘဝတသက်တာမှာအမှတ်ရစရာခဏခဏဆိုသလိုအာယုရှိပြီ ကုသိုလ်တစ်ခုပြုလုပ်တိုင်းပြုလုပ်တိုင်းပါဆိုကုသိုလ်လေးအမြဲတမ်းအမှတ်ရနေခြင်းအတ္တတည်းဒါနကုသိုလ်ကို ဖြစ်ဖြစ်သီလကုသိုလ်ဖြစ်ဖြစ်ဘာဝနာကုသိုလ်ဖြစ်ဖြစ် ဘုဒ္ဓကုသိုလ်ကောင်းမှုလေးမိမိပြုလုပ်ပြီးပြီဆိုပြုလုပ်ပြီးတဲ့အချိန်ကစတဲ့လုံးယုံနဲ့နာဩဇာကွဲတဲ့အချိန်ဒီယုံနာနှစ်ပါးလောကကြီးကိုဆွန့်လွတ်တဲ့နေ့တိုင်အောင်ဒီစေရနာနဲ့ မိမိတို့ရဲ့စိတ်စဉ်အမြဲတမ်းတွေ့ချီထားဖို့ဘောဘဆိုတာတတန်တူတောင်းတူတောင်းတဲ့အချိန်လေးပြုတဲ့ပြုတဲ့တဲ့ကုသိုလ်အလုပ်ကလေးတွေကိုကြိုတင်ပြင်ဆင်နေဖို့လိုအပ်တယ်။ဒီနေ့မှာတို့အမင်းရန်သူလာခေါ်မယ်ဆိုတာဘူး တိမင်းရန်သူကတို့ကိုအမြဲတမ်းလို့စောင့်ကြည့်စောင့်ကြည့်နေတာစောင့်ကြည့်ဒီနေ့သူ့ကိုသွား ယူရမလဲအဲတန်ရှိအလက်ကြတဲ့အခါမမဲ့စကြံအလက်ကြတဲ့အခါမှာမမဲ့ရအောင် မိမိအလှည့်ကြပြီလို့ဆိုမမဲရအောင်ပြင်ဆင်ထားရရှိမှရန်သူရှိနေတယ်ဒါကြောင့်ရန်သူဝိုင်းထားဤလူသားကဖက်ပြေးဖို့ရာလမ်းပေါက်သားလည်းမပြည့်အပ်လမ်းထွက်မဟုတ်ပေအစဉ်လူလျင်အကြည်လင်း၍ရေစဉ်ရှိလည်းရဲ့မဆစ် ရေအတွက်မဟုတ်ပေလက်မှာမစင်လူချရှေ့မှာရေလည်းရှိပါလေမဆေးဘူးဆိုရေအပြည့်မဟုတ်ပါဘူးမဆေးတော့ပုဂ္ဂိုလ်ပြတ်တာဖြစ်အဲ့ဒါလို့ပဲမိမိရဲ့ဘဝတဏ္ဍဟာခဏခဏပြောပြောနေ သေဖို့ရလာသေခန္ဓာသေမမကြောက်နဲ့မကြောက်အောင်သာကြိုးတင်ကမှောင်စွာပွားမြတ်ွယ်ဤခန္ဓာကိုယ်ကြီးရသေဖို့ရလာတာပါပဲဟိုမလို့ရလာတာနာမလို့ရလာတာသေမလို့ရလာတာခန္ဓာရှိသို့တော့ယူရကအိုလို့အိုရတို့ရောက်မရောက် အိုရာကနာယံတို့မရောက်ခင်အယာနာတေယာတို့မရောက်ခင်မိမိရဲ့နှလုံးအိမ်ထဲမှာဓမ္မဆိုတဲ့အရိယာသူတော်ကောင်းတွေတည်တဲ့အတိချီချောင်းတည်အရိယာသူတော်ကောင်းတို့တဏ္ဍာထဲမှာအရိယောအချင်းကြီးကောမေကောဘုရားထိတံ သမ္မာဒိဋ္ဌိသမ္မာသင်္ကပ္ပောသမ္မာဝါယမောသမ္မာသတိသမ္မာသမာဓိသမ္မာဝါစာသမ္မာကမ္မတသမ္မာအာဇီဝောအထမေကင်္ဂဝါရိနောအထမေကင်္ဂဝါရိနော မေကင်ရှိပါจิตတရားတိဟုသောလေဖြင့်ဝါသင်္ဘောတိဟုသောလေဖြင့်နိဗ္ဗာန်အိုခြင်းကိယနာခြင်းကိယသေခြင်းကိယနိဗ္ဗာန်ချမ်းသာတို့ ဥပမာတည်စားပြီးတော့နိဗ္ဗာန်တကရံတဲ့ဘုနာတိညင်းအေရဖြစ်သောနိဗ္ဗာန်ဤခောနတ်မြုပ်တော်သို့နိဗ္ဗာန်ဤခောမြုပ်တော်သို့တကရလို့အဲ့ဒါဥပမာတည်စားပြီးပြောတခါတည်းနိဗ္ဗာန်ပါသတနိဗ္ဗာန်မိခောပြတ္တပေါ်သို့ဒါနိဗ္ဗာန်ဆိုတာပြတ္တမဟုတ်ဘူးနမ်းမဟုတ်တင်စားပြီးတော့ဌာနုပဇာရအဖြစ်တင်စားပြီးပြောတာ နိဗ္ဗာန်ပါသတ္တနိဗ္ဗာန်မိကောနာမျိုးတော်ပဲတတ်ပေါ်သို့အဲ့ဒါလို့အာမေကျွန်ုပ်နဲ့သာလျင်သာယဝတုတဝသာလည်းယင်ဒိသမိသွားကြကုန်ရဂိစိတန်တိကောင်းသွားကြကုန်လက်တံသွားကြကုန်လက်တံအနာဂတ်နဲ့ပြတ်ဘုရားဆိုင်အရိယာသူတော်ကောင်းဒီကငါတို့နဲ့အတူတကွနိဗ္ဗာန်ချမ်းသာကို ရောက်အောင်သွားကြနဒံသွားကြမေတဲ့အနာဂတ်နဲ့ပြတာအဲ့ဒီတော့ဘာကိုယူပြီးတော့သွားရမှာလဲအထမေကိဘဝရီတော့တမာတိချီသီလမေကိတမာတိမေကိပညာမေကိဆိုတဲ့မေကိချစ်ဖို့ရင်ပြန်တော်ဖြင့်အဲ့ဒါလို့ပြောတယ်မေကသစ္စာကြီးတော့ယင်ကြီးစီးပြီးတော့တဲ့အမတ္တခိမံ အမတံအိုခြင်းနာခြင်းတည်ခြင်းကင်ရာဖြစ်သောခေမမြတ်နိဗ္ဗာန်သို့အာမုံနေတန်တိလင်းမြန်တို့ကြောင့်မျက်မှောက်ပြုကြပါလိမ့်မယ်ဒုက္ခတွေချုပ်ငင်းရုပ်သိမ်းရာဖြစ်သောနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုကြလိမ့်မယ်ခွေတို့ဓမ္မကို ဆောင်ပြီးတော့ဓမ္မတည်ယူသောဓမ္မဆုံးအားကို လက်ကင်ထားပြီးတော့သွားကြမယ် ဒုက္ခတွေငြိမ်းအေးရနိဗ္ဗာန်စီကိုလှမ်းမယ်လက်လှမ်းမယ်အကျင့်နဲ့လှမ်းသွားရဒါကြောင့်နံပါတ်1ယဟန်ပဲဖြစ်ဖြစ်လူပဲဖြစ်ဖြစ်သီလဝိတ္တုတိစင်ကြယ်မှုသိရေးကြည့်တယ်ဒေလေပရိဒဏရောတတ္တိညစိတ်တပညိစာဘာဝယံဆိုသည့်အတိုင်းသီလတရားသည်သိရေးကြည့်ခဏလေးကယောဂီတို့ အားလုံးတရားဓမ္မတွေ၅ပါးသီလလူတို့မှာဒီ၅ပါးသီလကတော့ထာဝပစုကဲ့သို့ခါမှာဝတ်ထားတဲ့ပစုတမိကဲ့သို့မြဲနေရမယ်ဘယ်တော့မှပျက်စီးအောင်မလုပ်ရည်ကြီးတဲ့အလုပ်တည်းလားဉာဏ်တန်ဃာတော်များဆိုရင်လူကဒီလားအာရဇိကလေးပါတန်ဃာတိသစ္စာပုံမှာ అది రూకాలు అల్లి గ్రూప్ အဲ့ဒါမှသံဃာတိတိ73မှာကြာတာဥစာမြပါရာဇိက၄ပါးကြာတာကုစားလို့မရကုစားလို့ကအိခါရှာရကိုရင်ကြီးဘဝနဲ့နေပြီးတော့တရားတွေအားထုတ်ရင်တော့မဖို့နေပါရနိုင်တယ်။ဒါနဲ့ ဒါမှမဟုတ်လူဝက်လဲပြီးလူဝက်ကြောင်းတဲ့နေရာစုံချုံသွားတာဒီကြောက်အဲကြောင့်မို့လို့တိလရည်ကြီးတယ်တိလရှိပြီလို့ဆိုအဲ့ဒီတိလနောက်ကတမာတိတမာတိဆိုတာတတိပဋ္ဌာန်တရားကာယဝေဒနာစိတ်ဓာတ်ဓမ္မတတိပဋ္ဌာန်တရားတွေကိုပွားများထားတယ်အကိုရှိခံထားတယ်လို့ပြီးတော့ ဌာနနဲ့ဌာနကိုလည်းရှိပါတယ်ဒီကဆွမ်းချက်ေဘုန်းကြီးတို့ကြုံလို့ပေါ့နိုင်ငံလေးအင်းတို့တန်တရေမျိုးကကြည်ကျင်မိသားစုဘယ်လိုရမ်းမှတော်တဲ့တော်တဲ့တဲ့အောင်မိသားစုများမှဒီမျိုးတန်ငါးပါးစီတီမှာသတင်းသုံးတော်မူကြတန်ငါးတော်ငါးပါးခါလေးစွဲစွဲ စိတ်လုံးကလည်းစွန်လေးတွေယူကြကြအဲ့ဒါလေးလည်းပေးလို့ပြောချင်တယ်။ဘာကြီးလည်းရှိတယ်။အမြဲတမ်းလည်းကုသိုလ်ပေါင်းဖို့တွေတန်ခါတော့ရှင်မြတ်တွေတရင်သုံးနေကြ။အဲ့ဒီကုသိုလ်လေးတွေတန်ခါပစ္စည်းတန်ခိကတန်ခါတော့ရှင်မြတ်တွေဘယ်ပုဂ္ဂိုလ်မရွယ်ပဲနဲ့တန်ခါမိမိတို့အခုဖုံးပေးသုံးဆောင်တယ်မလေးကပဲအဲ့ဒီကြောင်းသွားလိုက်တော့ဟာကိုစင်ကလည်းတည်တည် စောင့်ရှောက်ပြီးတန်တန်ရှင်းရှင်းလေးမြန်မာလိုတဲ့ပုံပေါ်တဲ့ဗီဒီယိုလေးတွေနဲ့စီစဉ်ပေးထားဗီဒီယိုလေးကိုလုပ်ပေးပါဟာအဲ့ဒါနဲ့ခေါင်းနေသွားလို့ခေါင်းနေလို့ပေးတယ်ခေါင်းနေဒီမှာရှိအဲ့ဒါလေးတွေဟာတန်တာလေးတွေရရှင်ကိုစောင့်ရှောက်တရားကိုလည်းစောင့်ရှောက်တာရောက်တန်ခါလည်းကြောင်ရောတရားရောခါတဲ့ကိုပြီးပါလားဒါကြောင့်မလို့ကြောင်းရှိပြီဆိုပြီးပစ္စည်းရှိတာလေတရားရှိ ကြောင့်ကိုလူတန်းခြင်းပစ္စည်းလေးပါးကိုလူတန်းတယ်လို့ပဲလူရှင်တရားဓမ္မတရားတရားအဲ့ဒါဒါနကိုရှိတာိုပေးကံစွန့်ကြဲမှုရှိတဲ့ပုဂ္ဂိုလ်ဒါကာလဒါနအကာလဒါနပေါ်တဲ့နေရာမှာသွားလူပုဂ္ဂိုလ်ဒီနေ့ခြားပါတဲ့နေရာမှာတကယ်လူအပ်တဲ့နေရာမှာလူအပ်တယ်ပံ့ပိုးခြင်းတွေအဲဒါကာလေနဒါနာတိတိလူ ကာလေနဒါနာတိတိသက္ကိစ္စဒါနာတိတိတာဟတိကဒါနာတိတိေယုတိလေးလေးစားစားလက်ဒီကိုရီးယားလူသားဖြစ်တဲ့ကုသိုလ်ပြုလုပ်ဖြစ်ဒီနေ့အမတ္တဒါနာကုသိုလ်ပိုင်ရှင်တို့လည်းအဲ့ဒီကိုကိုယ်တိုင်ပြုပါပဲဟုတ်တယ်နောက်တဲ့ဒကာရမတွေအသီးသီးခဏခဏလိုလူလူကုသိုလ်ကောင်းမှုတွေပြုလုပ်နေကြတဲ့ဒကာရမတရားတရားကိုရှေ့ဆောင်ထားဘုရားကြီးရဲ့သာသနာတော်ကြီးကိုတဏ္ဍာန်တပိုင်းမိမိတို့ဆိုင်ရဆိုင်ရကိုယ်နဲ့စွန့်စားစွန့်အားရှိတဲ့လောက် ဧကံဆိုတဲ့ကုသိုလ်ထာဝရဒီကုသိုလ်စေရနာသည်တိလကိုခြေစေတယ်ဒါနကတိလကိုခြေစေတိလကသမာဓိခြေတဲ့တတိပဌာန်တရားကိုခြေစေသမာဓိကိုခြေစေတိလကသမာဓိကိုခြေစေသမာဓိကပညာကိုခြေစေပြုတယ်ပညာကမညာပညာကိုခြေစေဥပနိဒေယပစ္စည်းဖြင့်ခြေပြုမယ်အိဒေယပစ္စည်းနဲ့ခြေပြု အာဒီဝရပြည့်စည်ကျေးဇူးပြုမယ်သူကယေရှုကြီးတစ်ခုနဲ့တစ်ခုကမိမိတို့တစ်စိတ်နဲ့တစ်စိတ်တစ်ခုတို့တစ်စိတ်နဲ့တစ်စိတ်ကြည့်ပြတာလေသိပြီးတော့အောစရာကောင်းတယ်ကုသိုလ်စေတနာလေးတွေကျေးဇူးပြုဖို့လေအဲ့ဒီကုသိုလ်စေတနာလေးဒီမှာကုသိုလ်ဘာကလာလို့ပို့လို့အကြောင်းကြောင့်ညင်ရင်တော့ကကုသိုလ်ပြုဖြစ်တယ် အကြောင်းကျိုးမညီညွတ်တဲ့ခါမှာဆိုတာပြမရအကြောင်းညီညွတ်မှအကျိုးဒီအကြောင်းမညီညွတ်ဘူးဆိုရင်အကျိုးတည်းဖြစ်မှာပေါ့ဒါကြောင့်မို့လို့လိုအပ်မိမိတို့သာသနာတော်ပြုတဲ့သာသနာပြုပေးတယ်ဆိုတာကဘုန်းကြီးတို့မှသာသနာပြုတာပေါ့တရားဓမ္မတွေလည်းသာသနာပြုသာသနာတော်ကြီးကိုလွတ်တက်လို့ဒီသဘေနဲ့ပฏิပတ်သာသနာတော်ကြီးအတွက်ပံ့ပိုးနေတယ်ဆိုတော့အဲ့ဒါသာသနာပြု ဂရမမြတ်ကအပြင်လန်းကသာသနာပြုဘုရင်မြတ်ကအတွင်းလန်းကသာသနာပြုအဲ့ဆိုဘုရားမင်းတော်မူသလိုပေါ့သာသနာရှင်းခွင့်ဘုရင်တော်ဘာဝနာဆံမြန်းတော်မူမြတ်ဆရာတော်ကြီးမင်းတော်သာသနာရှင်းခွင့်ဆိုတာဒီအောင်လေးမှာပြရဝိသာကတို့နာရဘတတိတို့ကတစ်ဖက်ရှင်းခွင့်တစ်ဖက်ရှင်သာရိပုတ္တရာရှင်မောကလန်တို့ကညာဘက်ကရှင်းခွင့်ဘုရားကအလယ်ကခြား ခြာသည်ချိန်ခွင်ရခြာသည်ဘယ်ကိုလဲအလေးမရှိဘူးညာဘက်ကိုလဲအလေးမရှိဘူးထားအဖြစ်လို့လဲအာသနာဝရရှင်ဟများတို့သည်ပင်လန်းကနေပြီးတော့ပရိယပฏิပတ်ဆောင်ပြီးတော့ဒဂရမတွေကုသိုလ်ပွားလူနဲ့နိဗ္ဗာန်သုံးတာချလူနဲ့ဗြဟ္မာတတ္တဝါတို့အတွက်ကျေးဇူးများအောင်ဟောဖို့ညွှန်ပြကြပါလေပါလေ ဒေဝမနုဿာနာဟိတာယဒုက္ခယဆိုပြီးမှအဲ့လူတို့ရဲ့အကျိုးစီးပွားအလုံးကဒီတရားဓမ္မတို့ပြရှင်းမြောက်တရားဓမ္မတွေကိုဟောပေါ်ညွှန်ပြပေးတဲ့တွေ့တာတရားဓမ္မများဟာဒီတရားအတန်တက်ကလေးကိုကြားခွင့်နားခွင့်သုံးသပ်ဆင်ခြင်ခွင့်ရတဲ့တွေ့တာစိတ်ထဲမှာကြည်လင်တတ်ရှင်ပြီးတော့ဩမြတ်စွာဘုရားရှင်ငါတို့အတွက်ဟောပေးခဲ့တာကို အဲ့တော့ဒီတန်ဃာတော်ဒီရဲ့အဆုံးအမကိုနားထောင်ရတဲ့တရားဓမ္မများဟာပစ္စည်းရနှုတ်ကအမြဲတမ်းရှိနေအလူခံစရာမလိုပြောစီမလိုအင်းလို့ဆရာတော်ကြီးတပတ်ကဘာပြောလဲဆိုမြောက်ဦးဆရာတော်ဆရာတော်လည်းတက်တော်80ကျော်ပါမြောက်ဦးဆရာတော်တဲ့ရှင်ဘုရားကိုတပည့်တော်ကြည့်ရှင်ဘုရားတရားတွေလည်းတပည့်တော်နားရဓမ္မတွေလည်းငါတက္ကရာတက္ကရာမတွေ ပဲတဲ့အလုံးတရားတွေနားနေကြတယ်တဲ့အဲ့တော့တပည့်တော်သူရှင်နာကိုတော်ဝိပဿနာတရားရှိမဲ့ဟောမနေနဲ့ဓမ္မတွေဒါနတရားတွေလည်းဟောဖို့အဲ့ဒါလို့ပြောတယ်မှန်ပါဗျာတပည့်တော်ကတော့အဓိကဝိပဿနာတရားပဲဟောပါဗျာဤတရားဓမ္မတွေကိုဒါနနဲ့ပတ်သက်ပြီးတော့လူဖို့တန်ဖို့နဲ့တိတံပြောစီရမှာတခါနဲ့အကြောင်းသိတဲ့အခါအနေနဲ့နေကြတော့ပြောဖြစ်ပါတယ် တတိပုဂ္ဂလတော့တပည့်တော်မပြောဖြစ်ပါဘူးသို့တော်ဒီဒေဃာရမတွေပေကံစွန်ကြဲမှုနဲ့ပတ်သက်တပည့်တော်ဟောစီရမလိုပါဘူးခင်ဗျာပြောစီရမလိုပါဘူးဒီတအပြစ်လို့လဲကိုတော့ဒီဒေဃာရမတွေရတရားတွေနာပြီးတရားတွေကျင့်ပြီးနှလုံးသွင်းတွေကောင်းပြီးတော့တရားအသည့်တွေရရှိသွားပြီဆိုရင်ဗျာတရားတရားရုပ်ဖိမ့်မတ်ခံစားရပါ ဥပမာဒေဂရမတွေမပြောလို့တပည့်တော်တပည့်တော်ဆိုရင်ဘုရားဆုံးမတရားကိုယ်တိုင်နဲ့ကျင့်ကိုယ်တိုင်နဲ့တိတိတိတဲ့ဒါလည်းတိလာတယ်လို့ကိုတိလာတဲ့တရားလေးဒဂရမတွေဟောကျင်တယ်ပြောကျင်တဲ့စိတ်အဲဒါရှိဒဂရမတွေဒီအတိလေးရတော့ဘလောက်ကောင်းမလဲနော်ဒီဉာဏ်လေးတွေရတော့ရင်ဘလောက်ကောင်းမလဲနော်အဲ့ဒီစိတ်တွေရှိပြီးတော့တပိတော့ပင်မကျင့်ပဋ္ဌာနာမထားပဲတရားဟောပြီးတရားပြပြီး သာသနာပြုလုပ်ငန်းတွေမှာမဆုံးမနဲ့အလုပ်လုပ်ပေးတယ်။အားနဲ့နေရာပေါက်တယ်။တရားဟောရင်လည်းပင်လင်မောင်တဲ့မှာပြန်ရင်လည်းပြန်ပြီးအဲ့ဒီတရားတရားတွေတပိတော့အများရှိ။တရားတွေအာထုတ်လာလေဗျာ။တရားသဘောပေါက်လာလေဒီစိတ်တွေညာလာလေဗျာ။တရားတွေသိလာလေတရားသဘောပေါက်လာလေဒီအသိတွေရှိလာတယ်။ဒီတရားတွေသာသနာပြုလုပ်ငန်းတွေကိုမြန်မြန်လုပ်ရှင်တဲ့စိတ်တွေညာများပေါ်လာ။ထို့အတူပဲဗျာ။ ဒကာဓမ္မရဲ့တရားရလာပြီဒီတရားအတိတ်ညံတဲ့ဒီပေါ်လာလေလေလူဘုတံကိုပြောเสียမလို့ဒီဒကာဓမ္မလို့လို့တရားတရားဟာယူဖိမဲ့ခံစားလာရအရိယတိသာသနာတော်ကြီးတဲ့ဘယ်လိုပံ့ပိုးပေးကောင်းမလဲပฏิပတ်တိသာသနာတော်ကြီးတဲ့ဘယ်လိုပံ့ပိုးရကောင်းမလဲအဲ့ဒါတွေကဒီဒကာဓမ္မဟောဖို့ပြောဖို့မလိုဘူးဗျာတရားရအောင်လုပ်ပေးဖို့တာအရေးကြီးတရားရသွားပြီဆိုဒီဒကာဓမ္မဒီဘာမှပြောเสียမလို့ဗျာ အရိယာဖြစ်လေပိုကြီးကျယ်လေဗျာအတကုသိုလ်ပိုလို့ရှိနေဗျာဝိသကာတို့ကြည်နာတပေဒေတို့ကြည်ဓမိကဥပဒကအာဓမိကဥပဒကဆိုအနာဂံကြီးပဲလူလို့လည်းမဝဘူးလူလို့လည်းမပြုတရားတွေလည်းဟောပေးတယ်တရားတွေပြပေးတယ်သာသနာတော်ကြီးတဲ့တန်ပေးတာဗျာဝိသကာတို့အနာတပေတို့ဆိုအမြဲတမ်းတနေ့တနေ့ကိုသံဃာအပါတဲ့အောင်ရောပဲဗျာဝိသရမင်းတို့လည်းအဲ့ဒါလိုပဲဗျာ အဲ့လိုပြောလိုက်တော့မှဒါပေမဲ့ဒါလေးတွေကိုတော့နည်းနည်းအလေးထားစီခြင်းပဲရှင်ဘုရားတရားရဖို့ပြပါတယ်ပြီးတော့ဒဂရမတွေကိုတောတပံဖြစ်ဖို့အတွက်ပဲဒါပဲတပိတော့အလုံးအစိတ်ထဲမှာရှိဒဂရမတွေအရိယာတကင်းဖို့တမိတ်တဖို့ရဖို့တမိတ်တဖို့ရရင်ဒီဒဂရမညာစိတ်တက်တယ်ပေါင်းလွဲမှုရှိတော့ခိုင်မြဲသွားပြီသာသနာ့ ဘုရားဆုံးမနဲ့တွေ့ရကြုံနဲ့သွားပြီလူဖြစ်ရကြုံနဲ့သွားပြီဒီအတိကိမ့်မှခြေတိတွေကိန်းလို့လူယုံနဲ့လူနေပြီးတော့သီလကလည်းမပြည့်စုံအကျိုးအပေါက်တမာတိတရားတွေမကျင့်ဝိပဿနာတရားတွေအာမထုတ်ပဲနဲ့လူဖို့တန်းဖို့ဒါလေးတခုနဲ့အရှိကိုရင်ဘဝတန်တရာအိုဓာတိထမှာပေါ်ပဲရအဓိကလူဖို့တန်းဖို့တရားရဖို့အရေးကြီးတယ်သောတာပန်ဖြစ်ဖို့အရေးကြီးတယ်သောတာပန်အရိယာဖြစ်ရင်ဒီတရားမှာ ဘာမှပြောเสียမလိုဘူးဒီလူတွေဟာအင်းဝိသကထုံနှလုံးမူမူအနာတပိန်တတိကဲသို့ဖြစ်လာတယ်ဗရန်တရားတွေအလွန်ယုတ်ဖိမ့်မတက်ခံစားရပါတယ်ဗျာတရားရဖို့သာအရေးကြီးတယ်ဘုရားကြီးလို့ပြောလိုက်ပြောမှာအေးအေးဒါဆိုလဲကောင်းပါတယ်လေအရေးကြီးတာတရားရကိုတော်ပြောတာလေမှန်တော့မှန်ပါတယ်တပည့်တော်တို့ကတော့နည်းနည်းလေးလိုအပ်တာနဲ့ဖြည့်ပြတာပါမှန်ပါဗျာတပည့်တော် သတိထားပါတယ် အဲ့ဒါလို့ပြောဖို့ပါတယ်ဆရာတော်ကြီးတပါးဘုန်းကြီးတို့ဆိုလိုတာကယဟန်ဖြစ်ဖြစ်လူဖြစ်ဖြစ်တရားရဖို့ကြီးကြီးတယ်အရိယာဖြစ်ဖို့ကြီးကြီးအရိယာဘဝမရသေးဘူးဆိုဘဝမျက်နှာငယ်ရတန်တရာမှာမျက်နှာငယ်ရတယ်။ဘာဖြစ်လို့တော့ဂတိမမြဲသေးဘူး ဂတိမမြဲသေးဘူးအရိယာသူတော်ကောင်းတဲ့မကိန်းသေးဘူးဆိုရင်ထိုပုဂ္ဂိုလ်ကဂတိမမြဲသေးဂတိမမြဲသေးရင်ခေါင်းအမျိုးမျိုးပြောင်းရအောင်မယ်အရိဆန်ကောင်းပြောင်းရမယ်ပြိတ္တာဘောငရဲကောင်းသူရကေကောင်းအရိဆန်ကောင်း လူကောင်းနတ်ကောင်းအဲ့ဒါလူမြုပ်လိုက်ပေါ်မြုပ်လိုက်ပေါ်လိုက်မြုပ်လိုက်ပေါ်လိုက်ဒါပဲဖြစ်နေရဂတိမမြဲသေးတဲ့ညကလပတ်မနေ့ဟိုတနေ့ကတော့ကဲတူပေါ့တရားဟောခဲ့တဲ့တောက် စက္ကဝရီစက္ကဝရီစက္ကဝရီသုတ်တပါဒစက္ကဝရီစက္ကဝရီမင်းတောင်မှခတိမှမြဲတယ်စက္ကဝရီမင်းကြီးဟာတလောက်ကြည့်ယရနာကြီးကိုစက္ကယရနာပိုင်သားတဲ့ပုဂ္ဂိုလ်ဒါပေမဲ့ဒုတိယမှာမှာတော့သူနဲ့ချမ်းသာကိုခံစားရမှာသိကြပေါ့သို့တော့နဲ့ချမ်းသာကိုခံစားပြီးညတော့တယ်လက်ပြေကညတ်တန်းကုန်ရင်ငရဲဘဝရောက်တယ် ဒိဋ္ဌာဖြစ်နေပြီအတူတကယ်ပုံရောက်နေပြီတရိစ္ဆာဖြစ်နေပြီဘာဖြစ်လို့တော့ဘုရားစေဘုရားမရဲ့အဆုံးအမနှလုံးသားနာကြမသွားရဘူးတရားစေတရားမကိုနှလုံးသားထဲမှာသိမသွားချတန်ဃာစေတန်ဃာမန်တို့အဆုံးအမတရားတော်မြတ်တူဥွယ်ခြင်းဘယ်ရ သီလတရားတွေမခိုင်မြဲသေးရိုင်လဲတဲ့အင်္ဂါလေးပါအတ္တပတ္တိအလားသုံးတော်တဲ့ဒီတိုင်းပြတာဉာဏ်တို့အတ္တပတ္တိမဉ္ဇဉ်ဘုံဉဏ်ရလို့သော ပုဂ္ဂိုလ်တို့အရိယာဖြစ်လို့တဲ့ပုဂ္ဂိုလ်နံပါတ်1ခြေရကောင်းသမ္မာကောင်းမိဝဲပါလိအလုံးတရားမှနားလဲတယ်နော်အာကိုမိဝဲရမှာတဲ့ခြေရကောင်းသမ္မာကောင်း ဆရာကောသမားကိုသိရေးကြီးတယ်အဲ့ဒါဘုဒ္ဓညာနာယတတ္တပရိယတိတဘောလို့ဘုရားမိန့်တော်မူတဲ့အတိုင်းအောက်တိုင်းမှန်စွာညွန်ပြနေတဲ့ပုဂ္ဂိုလ်အရှိကိုရှိတဲ့ညွန်ပြတဲ့ညာမှုမထားရအပြစ်ကိုအပြစ်တိုင်းပြောပြနေတဲ့ပုဂ္ဂိုလ်ရှိချုမထားဘူးအဲကြောင့်ရှိချုမေတ္တာကရုဏာနဲ့အပြစ်မြင်တဲ့ဆုံးမတတ်ဆရာဟုတ် မေတ္တာခြေထားအကျိုးကိုလိုလားပြီးတော့တရားတွေပေါ်ပြတယ်တရားပြတာကောင်းတဲ့လမ်းကိုပြောင်းပြီးသူကိုကောင်းကျိုးကို မလိုလားလို့ဆိုဘာမှပြောစရာမရှိဘူးထားလိုက်ကောင်းကျိုးချမ်းသာကိုအလိုရှိတဲ့ဆရာသမားဘယ်ဘုနိဗ္ဗာန်အတွက်ကိုအလိုရှိနေတဲ့ပုဂ္ဂိုလ်တို့နံပါတ်တဲ့ဆရာကောသမားတော်အဲဒါကိုဒီဝဲရအောင် ဆရာသမားထံကမိဝဲပြီဆိုရင်ဘာလို့ရမှာလဲတတ္တမတရားစစ်တရားမှာရသစ္စာတရားတွေနားထောင်ပါမဉ္ဇဉ်ဘုံဉ္ဇဉ်ကိုမျက်မှောက်ပြုနိုင်သောတရားကိုနားထောင်ရဘူးချမ်းသာနဲ့ချမ်းသာဓမ္မချမ်းသာကို ပြယုံနဲ့မပြီးဘူးလူချမ်းသာနဲ့ချမ်းသာဆိုတာတောင်းလာเสียရမလို့ မိမိပြုလုပ်တဲ့ကုသိုလ်တန်တိယုတ်တို့ကြောင့်ဒါပုံရကိုရမှာမဉ္ဇဉ်ဘုံဉ္ဇဉ်မပေါ်သေးတိမကာလပတ်လို့ဒီကုသိုလ်ကောင်းမှုကမဉ္ဇဉ်ဘုံဉ္ဇဉ်ကိုမျက်မှောက်ပြုရတဲ့ကဒီကုသိုလ်ကောင်းမှုကအကျိုးကိုပေးနေမှာပဲချမ်းသာနဲ့ချမ်းသာတောင်းတတယ်အကြောင်းရှိရင်အကျိုးကဖြစ်နေပါရရှိပြီးသားပါမိမိရည်ရွယ်ချက်ကသာအဓိကမဉ္ဇဉ်ဘုံဉ္ဇဉ်ဒီကုသိုလ်ကောင်းမှုရဟတမဉ္ဇဉ်ဘုံဉ္ဇဉ်တွေဖြစ်ပါစေ ခန္ဓာညာနဲ့စိုက်တိုက်စိုက်တိုက်ခန္ဓာညာစိုက်တိုက်ခန္ဓာအပေါ်မှာညာလေးနဲ့ထောက်ပြီးကြည်တိုင်းကြည်တိုင်းမှာ ခန္ဓာစီမှာလည်းတတိလေးကပ်ပြီးတော့ညာလေးနဲ့ကြည်နေရမယ်စိတ်ကြမတ်တဲ့အချိန်လေးရှည်လန်းတိုင်းလန်းတိုင်းမှာအမကလေးနဲ့ကြွားခြင်းနဲ့စီကြွားတဲ့သဘောလမ်းခြင်းနဲ့စီလမ်းတဲ့သဘောခြားခြားတဲ့သဘောထိသဘောသိသဘောကြွားသိပြလမ်းသိပြခြားသိပြတယ်ပရမတော်တတိပဋ္ဌာန်ပေါ့ပါတိပြလမ်းသိပြခြားသိပြတိဒုတိယ တတိပရဏဘာဝနာကြာကျင်တဲ့စိတ်ကြွတဲ့အခါရှိတော့ကြွတိပြသွားတာလမ်းကျင်တဲ့စိတ်ပေါ်လာပြီလမ်းတဲ့အခါမှာရှိရေခဲနဲ့ရေခဲနဲ့ကြွတိပြလမ်းတိပြချတိပြဖြစ်တဲ့ပြလိုက်ပြသဘောလေးဖြစ်တာဒီချင်းပြချင်းကိုခြေလမ်းနဲ့လည်းမှာဖြစ်ဖြစ်နေမင်းနဲ့ကိုက်ပြနေအဲ့ဒါဝိပဿနာဉာဏ်လို့ခေါ်တယ်တတိပဒနာဘာဝနာလို့အနေစဉ်ဖြစ်ဖြစ်ရက်နေစဉ်ဖြစ်ဖြစ်စင်ကြံမှနေတဲ့အရှင်ဖြစ်ဖြစ်လျောင်းနေတဲ့အခါဖြစ်ဖြစ်ခါတည်းစဉ္ညာဓမ္မတို့ညောင်းမြပြီ တော့လျောင်းပြီးတော့ခန္ဓာကိုယ်တက်ခတ်ပြီးတော့ချိုးကလေးလေးဝါးဝါးလေးချိပြီးတော့တဲ့သဘောတရားကိုတက်ခတ်ကြောင်းရဆိုင်ကြောင်းရတဲ့ခါလဲစံနေတဲ့ဝင်လေးတွေ့လေကစဖြစ်ချင်းဖြစ်ချင်းကိုရှိတဲ့ဝင်လေးကဟောဒီမှာတို့ချိုးလေးပေါ်လေးဖြတ်ချိုးသွားလိုက်ဆိုင်မူလေးပေါ်လေးချုပ်တော့သွားလိုက်သဘောသူချုပ်တော့နေတာလေးဒီညာလေးနဲ့ရှင်ကနဲ့လင်းကနဲ့ဝင်ကနဲ့ကွက်ကနဲ့ အမြဲမပြတ်တရဇတ်သူ့သဘောသူချိန်ချမှုလက်ခံပြီးကြောင်းညလိစိုက်ဩခန္ဓာကဒီလိုကိုရှိခန္ဓာပေါ်မှာသိဉာဏ်လေးဆင်းပြီးကြောင်းညလေးစိုက်ပြီးကြည့်နေတယ်ဩခန္ဓာကဒီလိုပြတ်တာရှိခန္ဓာအရှိတိုင်းပြနေပါဘောလားလို့ပြနေတာကတခြားသိတာကတခြားပေါ်နေတာကတခြားသိနေတာလေးကတခြားပေါ်နေတာလေးကယောက်ျားမင်းမပုဂ္ဂိုလ်တော်ဘုန်းကြီးသီလရှင်မဟုတ် တရားကပေါ်ပြနေတာ။ဒါမေကြည့်နေတာလေးလည်းပုဂ္ဂိုလ်တရားမဟုတ်ဘူး။ဉာဏ်ဓမ္မကသိနေတာ။အစရာလေးနဲ့မှတ်နေတာလေး။အချုပ်ကံနဲ့အချုပ်ဉာဏ်လေးတွဲပဲစကစတဲ့စတဲ့စတဲ့အပ္ပမြန်လာတဲ့အခါမှာဝိပဿနာဉာဏ်ကဖြစ်ဖြစ်ကိုဖြိုင်ဖြိုင်မြင်ပြီးတော့မုံဉာဏ်ပေါ်ပြီးဆုံးဉာဏ်ကိုမှတ်နေရင်မှတ်နေရင်နဲ့ဉာဏ်ဆုံးသွားတယ်။ခန္ဓာဆုံးကိုဉာဏ်ကရုံးထွက်သွားတယ် ဒါဆိုရင်တတိပဒလမ်းဆုံးဖြစ်သွားပါတတိပဒလမ်းဆုံးကမညံပူညံပေါ်သွားအကြောင်းမလို့အရင်တော့အခုဆိုဒီတော့ရမှာတရင်တော်တန်ခါတော်များဘုရားတို့အရိယာပုဂ္ဂလိကိုမှန်မှန်သုံးချပါပါဆရာမရှိသမဝေယဝိဇ္ဇပြည့်စုံစီမံထားတော်လေးကဘုရားတော်တာတာပြီးပြီမနေနဲ့အဲဒီမှာကျန်တဲ့ကံပြီးလို့ရှိရင်ဘုရားတို့ကသမာလေးကျူးစား မိုင်လုံးလေးဒီကောင်းကောင်းနဲ့ရှင်းပြလို့တရားရှိလို့ရည်ဒီမှာတောင်းပုံကြီးကိုရရှင်းလဲဆိုလုံးလုံးကြီးလုံးလုံးကြီးလောက်တာကကစရာလောက်ကောင်းရင်ကံကောင်းလူတယောက်ကံကောင်းလိုက်တာလို့ကောင်းကောင်းကံကောင်းတာကိုမမြင်ဘူးအလုတ်ကောင်းမှုတာကျင့်ကောင်းဖို့ စရဏသည်ဝိဇ္ဇာနဲ့တွေ့ရဝိဇ္ဇာနဲ့စရဏစရဏနဲ့ဝိဇ္ဇာကျင်လိုက်တိလိုက်တိလိုက်ကျင်လိုက်ကျင်လိုက်တိလိုက်တိလိုက်ကျင်လိုက်အဲ့ဒါလေတိလာလေးတွေကျင့်လို့အားချီတာအကျင့်အားကောင်းလာတယ်စရဏအားကောင်းလာတယ်အသိဉာဏ်တွေပေါ်လွင်လာတယ်ရေးကြည့်တာကတော့တတိပဋ္ဌာန်တတိကိုတက်တက်ကတတိပြဋ္ဌာန်သောဉာဏ်လေးတို့ဖြင့်ဘုံမူရာပေါ်တိုင်းပေါ်တိုင်းမှာတတိလေးကပ်ပြီးကြောင်းညာလေးစိုက်ပြီးတော့ကြည့် တရားရှင်ကအဲလိုအဲ့ဒီဆရာသမားနဲ့တည်သင်တို့ဒီပฏิပဒတရားခန္ဓာတရားသစ္စာတရားဒီနားထောင်ပါပြီးတော့မြတ်စွာဘုရားပါမယ်။ဉာဏ်တို့သင်တို့မိကောင်းစေကောင်းလို့သဘောထားတဲ့ပုဂ္ဂိုလ်ကိုစကားကိုနားထောင်မယ်။ကိုယ့်ရဲ့ပြောပြတဲ့စကားလုံးလိုက်နာကျင့်သုံးမယ်လို့သင်တို့ဒီ သတိပဋ္ဌာန်၄ပါးကိုရှင်းခံထားပြီးတော့ဒုက္ခသစ္စာမြင်အောင်ဟောပါလေသတိပဋ္ဌာန်တရားရှင်းခံထားပြီးသမုဒ္ဒသစ္စာပယ်နိုင်အောင်ဟောပါလေသတိပဋ္ဌာန်၄ပါးကိုရှင်းခံထားပြီးမေဃသစ္စာပေါ်လွင်အောင်ဟောပါလေသတိပဋ္ဌာန်တရားရှင်းခံထားပြီးဒေါရသစ္စာဆက်ဟောပေးပါလေဒီလိုလေဩဇကံကိုနားထောင်မယ်ဆိုရင်ဟောပါ ဓမ္မထောင်တဲ့ပုဂ္ဂိုလ်ကိုတော့မဟောပါနဲ့ပိမန်းရုံပဲရှိပါဆောင်တည်အရေးပြီးသောမပုဂ္ဂိုလ်ဘယ်လိုတရားစကားဒီဟောဟောနောက်ကိုထောင်အဘယ်လေးဘုံဟောမပုဂ္ဂိုလ်ဘယ်လိုတရားစကားဒီဟောပြောပြောနားမလဲတော့အပြည့်မလဲသူ့ရဲ့အာဟုသောကံကသူ့ဘဝကိုတော်မိုးနေဒီကံကလည်းမကောင်းပစ္စည်းပေါင်းလည်းမကောင်းဓာရီလို့ သူတော်ကောင်းကြီးတွေလည်းဘယ်လောက်ပဲတွေ့ရတွေ့ရသူတော်ကောင်းဆုံးမတွေနဲ့တွေ့ရပြီတော့လည်းပဲဘိန်းတော်ခန္ဓာပြောသလိုတောမှာจิตစားသမင်များဗရံများတွေ့လဲခြောက်သွားမြက်ကိုသာစားဗရံများတန်ဖိုးအဖြစ်နားလဲတောမှာจิตစားတဲ့သမင်တွေဟာသမင်တဲ့ချင်းငယ်စားဖောပတတုအာတောမှာတောက်ကြောင်ဗရံများလုံးကြီးတွေတွေ့တယ်စိန်တို့တွေများရွှေလုံးကြီးတွေတွေ့အကုန်ရီချီရတဲ့အကြောက်ကြံကြောက်က ပြစ်ချတယ်သူကမြက်ကလေးဒီမြက်ပင်လေးကိုပဲရှာပြီးစားဖို့ဘာဖြစ်လို့လဲဗရမရဲ့တန်ဖို့ကိုနားမလဲခြေတော်စိန်ကုန်းကြီးရဲ့တန်ဖို့ကိုနားမလဲလို့ကြက်တယ်ကြက်ကလေးတွေရှေ့ရဲစားနေတာခြေတော်ကြီးလည်းရဲချလိုက်တာအများကြီးလည်းရဲချလိုက်တာသူကစကွဲလေးတွေပုံပေါင်လေးတွေပဲလိုက်စားနေကြတာအဲ့ဒါလိုပဲတရိစ္ဆာန်တန်ဖို့ကိုနားမလဲဘုရင်သူက လူမိုက်တွေဟာဥပမာအားလူမိုက်တာတရားတွေ့လေအချောင်းပါတဲ့လူမိုက်တရားသူတော်ကောင်းတရားနဲ့တွေ့တယ်သူတော်ကောင်းတရားတွေဟောနေတယ်ပြောနေတယ်မနာနိုင်မကျင့်နိုင်ဘူးနှလုံးမသွင်းနိုင်ဘူးသူတို့ရဲ့စိတ်ဓာတ်တွေကအောက်တန်းကျတဲ့စိတ်ဓာတ်တွေဖြစ်တယ်အကောင်းတဲ့စာရိတ္တအကောင်းဆုံးစိတ်ရင်းကြီးကိုအမြဲတမ်းပွေးနေသူတို့ကသူ့တဲ့တတ်မဲ့အလုပ်ကိုစဉ်းစားမယ် သူစားခိုးမဲ့အလုပ်တွေလုပ်မဲ့သူတစ်ပါးသားများတန်လင်ပြမမဲ့အလုပ်တွေလုပ်မဲ့ဘုရားတွေမျိုးသုံးသုံးတယ်ဘုရားဝါဒတွေဘယ်လိုသုံးရကောင်းမလဲမုဒ္ဒဝါဒတွေသုံးလေအိမ်နဲ့လက်ပတ်တယ်အိမ်မဲ့ကတော့လောစာတိရေမျိုးတွေတောက်သုံးတယ်အဲ့ဒါလူမိုက်တွေပဲတဲ့လူမိုက်တို့ဟာသူတော်ကောင်းတရားနဲ့ဘယ်လောက်တွေ့အလုံးအသုံးမပြည့်လက်မပြည့်သွားမဲ့ပုံစံတွေပဲတဲ့အဲ့ဒါဆိုအဲ့ဒါ ဥမမာလူမိုက်အားတရားတွေ့တဲ့ခြောက်ကကာမကိုယ်တာစားသုံးကတန်တရာနဲ့တလဲလေကာမဘုံအယုံလိုပဲတိုက်စားနေတယ်အဖြစ်လို့တော့စိတ်ပိုင်းဆိုင်ရာဟောတန်းကြအရိယာသူတော်ကောင်းတဲ့ပါလာတဲ့ပုဂ္ဂိုလ်ကြီးကြတော့ကလေးလေးလေးဖြစ်ဖြစ်အာဘုရားနဲ့တွေ့ဘုရားကိုကြည်ညိုလို့ဘုရားတန်ဃာတော်နဲ့ကြည်ညိုလို့မဝ တရားကြီးလို့တရားကြီးနှလုံးသွင်းလို့အဲ့ငငယ်လေးတရားစကားကြီးမဝင်ရတာတရားပွဲလေးမှာဒီနေ့ကရောက်ပြီးမှယောက်ျားလေးကမျိုးသားလေးလေးရှိပဲတက်30ကျော်လောက်ရှိပြီအာတရားနာတာနေတဲ့တရားနာတာဒီခိုးတော့မယ်ပြီးလို့ချင်းစံကြောင်းလေးနာမရှိဘူးဩ ရဲ့ပင်ကိုယ်လေးတရားတရားပင်ကိုယ်ဒီကောအဖြစ်ကမျိုးစေ့ကောင်းမျိုးစေ့ကောင်းပရိသတ်နဲ့မျိုးစေ့ကောင်းအတိတ်ကကုသိုလ်နဲ့လာတာကိုကုသိုလ်ကောင်းမှုနဲ့လာတဲ့ပုဂ္ဂိုလ်တို့ကုသိုလ်ဝါသနာပါကပရိသတ်မျိုးစေ့ကောင်းတယ်လို့ပြောပရိသတ်မျိုးစေ့ကောင်းတဲ့ပုဂ္ဂိုလ်အကုသိုလ်နဲ့လာတဲ့ပုဂ္ဂိုလ်တွေကြတာမိယုတ်ပါရော အကုသလဒုက္ခဒီဘာတွေဒုက္ခပြေတရားမှမသိတရားမှသံဃာမှမသိဒီစားမှလည်းကိုယ့်ရဲ့အသက်ဘုံကကြီးမားတဲ့ပုဂ္ဂိုလ်မှလည်းမသိအဲ့ဒါစိတ်ပိုင်းဆိုင်ရာတွေဒီတရားအတိတို့ဖြစ်ခြင်းရှိလို့မြတ်စွာဘုရားကသူတို့အာဟုတို့ဖြစ်မဲ့လို့ဘာနဲ့မကောင်းကြိုးပေးတတ်တော့လို့သဗ္ဗဘာဝတအကရဏမကောင်းတဲ့အာဟု ကိုအမူအရာတွေမကောင်းတော့နှုတ်အမူအရာတွေမကောင်းတော့စိတ်အမူအရာတွေမလုပ်ပါနဲ့ကောင်းဘူးကြောက်เสียကောင်းအန္တရာတွေသိကြောက်เสียကောင်းအဲ့တော့မကောင်းတဲ့အာဟုတုကံဒီတေဂာတိမှာသူမကောင်းတဲ့အာဟုတုကံလေစက္ကနဲ့စုရကြတော့မရေပြီတန်းသွားပါဘယ်တော့မှသုတ်ကတိပုံမရောက်တော့ဘူးဒီဗုဒ္ဓဘာသာကိုသူတွေဘယ်တော့မရောက်တော့အာဟုတုကံဒါကြောင့်ကြောက်เสียကောင်းတယ်ပေါ့ဥဒလာသုဘသာမနာကိုဖြစ်ပဲလို့ ကာယကံနဲ့ပုဂ္ဂိုလ်စီကံနဲ့ပုဂ္ဂိုလ်နောက်ကံနဲ့ပြုလုပ်ပါကောင်းတဲ့အကျိုးတွေပေးမယ်ပစ္စည်းကမှလည်းကောင်းကျိုးတွေပေးသန္တရာတစ်ချောင်းလုံးမှာကောင်းကျိုးတွေပေးမယ်ဒါစိတ်ပရိယောတာပနာဒီစိတ်ကလေးကိုခဏခဏဆိုသောကမ္မထအာယုန်နဲ့တွေ့ထိပ်ပေးပါအဲ့ဒီချမ်းသာဖို့ကမ္မထတွေ့ထိပ်ပေးရတရားတွေနာပါတဲ့တရားတွေနှလုံးသွင်းပါတဲ့တရားတွေနာတရားတွေနှလုံးသွင်းပြီးတော့နေမှစီပုပ်ပုပ်ရဲ့စိတ်နှလုံးသားသိပြီးကြည်လင်တာ ပြီးတော့တန့်ရှင်းဒီလင်တန့်ရှင်းတဲ့သူစေရနာဓာတ်ကလေးကြီးမိမိနှလုံးသားထဲမှာအမြဲတမ်းချွာပြီးတော့ဟိုတယောက်ထဲနေတဲ့တရားလေးနဲ့သူနဲ့ဘလောက်ပဲလူပြိဿများများနေရတဲ့တရားအသေးလေးနဲ့ပြောလာလို့ရှိရင်လူညာတဲ့စကားလုံးကအမြဲတမ်းပြောလို့ရှိရင်အဲ့စကားကိုပြောတော့ဘာဖြစ်လို့တော့ဆိုတော့နှလုံးသားသိကောင်းတာကိုဘုရားအရှုံးမကိုနားထောင်တာ။အဲယဟန်ဖြစ်ဖြစ် လူဖြစ်ဖြစ်မြည်သည့်ပုဂ္ဂိုလ်မှာနှလုံးသားလောက်ကြည့်သိကောင်းစေနာကောင်းလေးဒီအားကောင်းလာတဲ့ပုဂ္ဂိုလ်တို့ဒီမိမိစိတ်ပိုင်းဆင်ရတဲ့အလိုလိုနုညံ့သိကွေတည်တဲ့ဖြစ်တာကြောင့်ဘယ်အဆုံးမှနတ်ထောင်ရမယ်ဆိုရင်ရှင်ကြီးပြီးအလိုလိုလာဖြစ်လို့ကြာကောင်းထားတဲ့အချိန်မှာဉာဏ်ကောင်းဖို့လိုတယ်ပုဂ္ဂိုလ်ကိုအလိုလိုယဉ်ကျေးနေတယ်ယဉ်ကျေးနေတယ်ပြင်ွေနေတယ်နုညံ့နေတယ်ဒါလေးပဲလို့လို့ ဒီလိုတိုင်းဒီလိုတိုင်းလေးမှာအမြဲတမ်းနတ်တော်ဒီစီစားတာဒီနေ့ဘုန်းကြီးတို့တရားဓမ္မတွေတရိချာကြည့်ပေါ့ဘုရားကဒုတိယဆရာကောင်းတာကောင်းအဆုံးမကိုရထောင်ဒါမကောင်းဘူးပဲလို့ဒါကောင်းတယ်အဲ့ဒါကောင်းတာလေးဒီကောင်းမှသိပဲကောင်းတာလေးဒီကောင်းတဲ့အလုံးလေးအမြဲတမ်းနှလုံးသားထဲမှာထည့်တာအဲ့တော့အာဟုသောမန္တမြမပြုတ်မိအောင်ဆောင်ခြင်းပါ ကုသိုလ်မှန်သမျှမရရပြုပါမိမိရဲ့စိတ်ကလေးဖြူစင်တန့်ရှင်းရာဒီတော့မှဘုရားရင်ဟောကြတာကုသိုလ်မှန်သမျှဒီကအမြဲတမ်းဝေးဝေးချာချာပဲကုသိုလ်မှန်သမျှဒီနှလုံးသားအမြဲတမ်းပြုလုပ်ပါနှလုံးသားကြည်လင်တန့်ရှင်းတဲ့စိတ်လေးအမြဲတမ်းခန္ဓာစဉ်ဉာဏ်ချင်းပြီးအကက်ကက်အဲ့တော့ဘုရားကဒီတော့တန်တယ်အတို့အင်းတို့ဒီအရိယာဖြစ်လို့ညာအရိယာဖြစ်လို့တော့ပုဂ္ဂိုလ်တို့ ဤအင်္ဂါ၅ပါးတို့ပြည့်စုံတဲ့အင်္ဂါ၄ပါးနံပါတ်၁ဆရာကောင်းတမန်အမိတို့ကိုတကယ်မန္တရားကအမှန်တည်း၆ပြတတ်တဲ့ပုဂ္ဂိုလ်ဟောပေါ်ညွန်ပြတဲ့ပုဂ္ဂိုလ်ဆုံးမကိုတတ်တော်ပြီးရင်တဲ့နားထောင်တဲ့ခါနဲ့နှလုံးသွင်းမှန်မှန်လေးရှိပါစေနှလုံးသွင်းမှန်ရနှလုံးသွင်းမှားယွင်းရင်နှလုံးသွင်းမှပဲသွား နှလုံးသွင်းမာရင်းတဲ့ပုံပုံကမကောင်းတာကိုအမြဲတမ်းလုပ်စီနှလုံးသွင်းမာတဲ့ပုံပုံမကောင်းတာတွေပဲတွေးတော့လာတာမကောင်းတာကြံစီတာနှလုံးသွင်းမှန်တဲ့ပုံပုံကျကောင်းတာတွေကောင်းတာတွေလုပ်ဖို့နေပြီးတော့ကောင်းတာလို့ဩငါနောက်ထပ်တက်တန်းလေးဒီအခုငါအသက်40ရှိပြီဆိုကြပါလားဒီနေ့ကပဲ50ရှိအသက်50ဆို အသက်40ဆိုတဝက်ကျော်နောက်ထပ်အသက်40မှာနေရအောင်ပါလား ကိုယ့်ရဲ့အမေတွေကိုယ့်ရဲ့အဖေတွေတက်မှာတက်ဘယ်လောက်ရှိလဲအဖေဘယ်လောက်နဲ့တက်တန်းမှာတည်သွားတယ်အမေဘယ်လောက်နဲ့တည်သွားတယ်ကိုယ့်ရဲ့အဖိုးဘွားတွေတက်တန်းဘယ်လောက်တည်သွားတယ်သူတို့တည်တာအိုးတက်တန်းတူတူလေးငါလည်းပဲသူတို့လိုတည်ရလို့ချီတက်ငါမှာပို့သူပေါင်းပြီးဘာမှအားရချင်ရှိသေးဘူးပြင်ပြင်လိုက်မြန်မြန်ပြင်ထားဖို့လိုအပ်တယ်။အားကြောင့်လဲ ကိုကိုကိုပြုပြင်တတ်ဖို့ရည်ကြီးတယ်ကိုယ်စိတ်ကလေးကိုအမြဲတမ်းပြုပြင်ထားဖို့ရည်ကြီးတယ်အဲကြောင့်မလို့အဲ့ဆိုဘုရားကယောနီသောမနတိကာရော သောတပတ္တိအင်္ဂအဲ့ဒါလိုမိမိကလေးကိုမိမိစိတ်ကလေးကိုပြုပြင်တတ်ဖို့ပြင်ဆင်ပေးပါတဲ့နှလုံးပင်မှန်မှန်လေးနဲ့တရားတွေမှာပါအကုသိုလ်တွေတွေးနေခါတဲ့တရားလေးတွေပေါ်တော့အမှန်တရားကိုဘုရင်တို့ကဓမ္မဒိဋ္ဌံ ပုဂ္ဂလဒိဋ္ဌံပြောဓမ္မဒိဋ္ဌံဘုရားအဆုံးအမလေးဒီဟောတဲ့အခါမှာတခါတည်းတရုပ်ကိုမကောင်းတာအကုသိုလ်လုပ်ထားတဲ့ပုဂ္ဂိုလ်တဲ့တဲ့ကြတော့ဒါဘုန်းကြီးငါအကြောင်းဟောတာအမှန်ကမြတ်စွာဘုရားရှင်အဆုံးအမတရားတော်မှာအကုန်ချုပ်တော့တလောကလုံးကိုချုပ်ဟောတာဘုရားရှင်ကအဲ့ဆိုဘုရားရှင်တို့မိဒီမှာတိုးတယောက်တည်းမဟုတ်အဲဂဝတိမှာတရားနာကြပြီဆိုရင်တရားနာပြိတ္တ။အော်မြတ်စွာဘုရားငါမျက်နာကြည့်ဟောနေတာ ဟိုကဟိုမေဟိုလူကလည်းပဲငါမျက်နှာကြည့်ဟောနေတာမြတ်စွာဘုရားငါကြည့်ဟောနေတာငါခန္ဓာကိုယ်ထဲမှာရှိငါလှုပ်တာကိုဟောနေတာငါပြုပြင်မယ်ငါပြုပြင်မယ်ငါစောက်ချောက်မယ်အဲ့တလူပဲလူပေါင်းတိန်တရားနာရင်တရားသသိန်းတော့ပုဂ္ဂိုလ်တွေကအော်မြတ်စွာဘုရားငါကြည့်ဟောနေတာပါလားခန္ဓာဟောနေတာငါပြုပြင်ဖို့တော့ဟောပြနေပါလားအဲ့လိုသိတဲ့တွေ့တာပြုပြင်ပြီးချက်ချင်းပဲယုတ်တရားနာရင်နာရင်နဲ့ဒါဘာဖြစ်ကြအဂရာဂါမဖြစ်ကြ မဲ့အသေးသေးပုံပြီးရပုံရတယ်။ဘာဖြစ်လို့ဘုရားရှင်ကအမှန်ကိုအမှန်နဲ့ထောက်ပြတဲ့တွေ့တာကြောင့်ဩငါဒီတသံတရားလို့မိုက်လာခဲ့ပေါ့ညခဲ့ပါပေါ့လား။တသံတရားလို့ငါလူမိုက်ဖြစ်တဲ့ခါကြီးခဲ့ပေါ့လား။ကြီးချင်းမှငါလူမိုက်လို့တယ်ဘယ်လိုပေါ့။ချက်ချင်းပြင်လိုက်ရှင်းရှင်းသိတယ်ရင်ရှင်းရှင်းသိလိုက်တော့အာအလောဘတိဒေါသတိမောဟတိအရှင်ဒီတို့ပုံဆုံးရတယ် ပြီးရှိမှလောဘတွေငြိမ်းတဲ့အလုပ်တွေငါလုပ်တော့ေါသတွေငြိမ်းတဲ့အလုပ်လုပ်တော့မယ်မောဟတွေငြိမ်းတဲ့အလုပ်အရိယာသူတော်ကောင်းတွေမလက်ချက်တဲ့အလုပ်တွေကမလုပ်တော့ဘူးအဲ့ဒါလို့သူတော်ကောင်းတွေမချက်တဲ့အလုပ်တွေကမလုပ်တော့ဘူးအသက်နဲ့လက်ပြီးဆောက်ဆောက်သွားမယ်နောက်ထပ်နေရမယ်ရှင်ကနည်းနည်းပြန်တော့တရားမရှင်ကပိုနီးလာမတိခင်စကြလေးတဲ့မှာငါအတွက်အကောင်းဆုံးနေသွားမယ်အကောင်းဆုံးပြုပြင်သွားမယ်ဟဲ့လို့စိတ်ကလေးကိုပြုပြင်တဲ့ အဲ့ဒါနှလုံးသွင်းမှန်ပေါ့နှလုံးသွင်းမှန်ပြီးတော့ဘုရားပါပြောလို့ဆိုတော့မာနုဓမ္မပရိပန္နောခန္ဓာအစဉ်ကိုဉာဏ်ရှင်ပြီးကြည့်ပါအဲ့လိုအရိယာဖြစ်လို့တဲ့ပုဂ္ဂိုလ်ဒီနံပါတ်1ဆရာကောင်းသမားကောင်းတဲ့ပြုချင်သိပြီးရင်ဘုဆရာသမားစီကအရှင်ယူပြီးတော့တရားနာပါခန္ဓာတရားသစ္စာတရားတွေသိတာတရား တတိပဒံတရားသစ္စာ၄ပါးမြတ်တရားကိုဟောမဟောတဲ့တရားကိုနားထောင်နားထောင်တဲ့အခါမှာနှလုံးသွင်းမှန်ပါစေနှလုံးသွင်းမှန်ပါစေဘုရားရှင်တို့မိဒီမှာအမှန်ကိုအမှန်နဲ့ထောက်ပြမှားနေရင်ဒါမှားနေတယ်မလုံးနဲ့ဒါမှန်နေတဲ့ဆက်ပြီးကျူးကောင်းတဲ့အလုပ်တွေများများလုပ်ကြမကောင်းတာကိုမလုပ်ကြနဲ့ဒါဘုရားရှင်ရဲ့အလုပ်အရိယာသူတော်ကောင်းများရဲ့အဆုံးအမအဲကြောင့်မလို့ဘုရားစွာကြီးသောအရိယာသူတော်ကောင်းတို့သည် အမှန်တရားကအမှန်တည်းဟောတော်မူတဲ့သစ္စာလို့ပြောတာသစ္စာတရားတွေဟောတယ်သစ္စာတရားဆိုတာ အမှန်ကုန်မှာအမှန်တည်းဟောတာကိုသစ္စာလို့ပြောဘာကိုထောက်ပြတယ်လဲခန္ဓာကိုထောက်ပြီးတော့ပြတယ်ဒီယုံ nant ဓမ္မသင်္ကာရတရားတို့သည်မမြဲဘူးယုံ nant ဓမ္မသင်္ကာရတရားတွေစီးရဲနေတယ်ဒီယုံ nant ဓမ္မသင်္ကာရတရားတွေအစိုးမရဘူးဟောခန္ဓာကိုယ်ကြီးရထိုင်လိုပဲကြည့်ကြည့်ရလိုပဲကြည့်ကြည့် စင်ကြံပဲကြီးကြီးကြောင်းလို့ပဲကြီးကြီးအရိယာပုတ်တဲ့အရိယာပုံထဲမှာတတိလေးကပ်ပြီးကြောင်းညလေးဆိုင်တော့ငဲကကြီးတဲ့ကြီးတဲ့မှာအကြည့်ခန္ဓာသည်အကြည့်ညာအောင်မှာစက္ကန့်နဲ့ဖြစ်ပြီးစက္ကန့်နဲ့ပြည်တယ်။ဩခန္ဓာကအမြဲတမ်းဖြစ်ပြီးပြည့်စည်နေပါလား။သူ့ဘောပြနေပါလား။တဏှာလေးမှာတခါတည်းထိုင်ကိုယ်လေးမှာထိုင်ပြီးခန္ဓာကိုဆင်ခြင်ပြီး ပိုင်ဝင်လေးမှာဖြစ်ဖြစ်လင်းစင်းညာမှုတဏှာလေးမှာအလုံးလုံးရင်းနဲ့သူ့ပွားရင်းလုံးရင်းနဲ့ပတ်တာပေါ့ကဲကဲ။ဩအကောင်းခန္ဓာကိုယ်ကြီးအကောင်းတာတွေပြတယ်ဟောလား။ဝင်နေတယ်ဒီကြောင်ညာလေးစိုက်တော့ဒီဇိုင်းမှမှကြည့်နေပဲ။အဲ့ဒါဓမ္မဓမ္မပတ် ဓမ္မနုဓမ္မပတ္တိသောတာပတ္တိဉာဏ်ဘုံဉာဏ်ကိုကျေစုပြုတတ်တဲ့ကုသိုလ်စိတ်အဂရဂမိမဉာဏ်ဘုံဉာဏ်ကိုကျေစုပြုတဲ့ကုသိုလ်စိတ်အနာမိမဉာဏ်ဘုံဉာဏ်ကိုကျေစုပြုတဲ့ကုသိုလ်စိတ်အရဟတမဉာဏ်ဘုံဉာဏ်ကိုကျေစုပြုတဲ့ကုသိုလ်စိတ်ကိုဓမ္မနုဓမ္မပတ္တိပတ်ဓမ္မနုဓမ္မပရိပန္နောသောတာပတ္တိမနမေဘဂတံလေးရောက်လဲတံလေးရောက်မလေးပါဘိုလီပါနိဗ္ဗာန်ညုဆိုတော့လောကုတ္တရာဘဝလျောသောရှင်ဝပရိပတ်ဖြင့်ဗုဒ္ဓမြတ်စွာဘုရားကိုပူဇေမိပူဇော်ပါ၏ ဓမ္မနုဓမ္မပฏิပတိဆိုတာဖြစ်ဖြစ်အာလျောသောအကျင့်အရိယာတို့သိတဲ့အတိညာလေးကိုတို့ပြီးဒီဇိုင်းမှန်မှန်ကဲကပ်ပြီးကြောင်းကြဆက်ပြီးဒီဇိုင်းမှန်မှန်ကဲကပ်ပြီးကြည့်တော့မှမပြောက်ပဲမပြောက်ပါချာ။အော်မြတ်စွာဘုရားကြည်မိညာဘူး။ဘုရားရှင်ကဒီလိုမိန့်ခဲ့တာဘူး။အဲ့တော့မြတ်စွာဘုရားဆုံးမတရားကိုသိတဲ့အတွက်ကြောင့် ိယာဟောတာပါရှိဖို့ဘယ်ရောက်အသက်နဲ့ပြီးတော့တရားမှာတော့ငတ်မှာ ကိုယ်ွယ်အပ်တယ်ဘာမရှိတော့ရင်တော့တန်ခါတော့ဘုံကိုနှလုံးသားထဲမှာဖြည့်ဖြည့်ပြီးတော့ကြည်တယ်ဘုရားကြောင့်လည်းဘာဝကိတာရဲ့အင်္ဂါလေးပါဟောတာပါအင်္ဂါလေးပါနဲ့ပြည့်စုံသွားအသက်နဲ့ထည့်ပြီးကြည်ယူသွား ဘုရားကိုတရားကိုတန်ခါတန်ခါလို့မြင်သွားတယ်ပုဂ္ဂိုလ်မမြင်ပုဂ္ဂိုလ်ကအာယုပြုတခါရန်မိမိတို့တန်ခါတိုင်ဝမ်ကိုပြည့်တဲ့ခပြေမှာပေါ့ဒီဒါလေးအချိုးမကြတာတို့တော့အချိုးမကြတဲ့အာယုကိုစိတ်ကိုအာယုသူကောင်းတာလေးရေးပြီးတော့ကြည့်မကောင်းတာကိုမရွေးမကောင်းတဲ့အာယုကိုမတွေးသူကောင်းတာလေးကိုရွေးကြည့်အဲ့ဒါမှကုသိုလ်ဖြစ်တာပေါ့မကောင်းတာကို၆တွေးကြည့်လို့ သွားပြီးတွေးနေလို့ရှိရင်အကုသိုလ်ဖြစ်ရောဒါကြောင့်မို့လို့ယဟန်တစ်ပါးဖြစ်ဖြစ်အင်္ဂါတစ်ပါးကိုတစ်ခုခုအစင်မပြေတာတွေ့လို့ရှိရင်ဟုတ်တယ်အစင်မပြေတဲ့အချို့မပြေတာအဲမပြုနဲ့သူပရိယတိဓမ္မတွေကြိုးစားနေတာလေအတိပိသသာသနာတော်ကြီးကြိုးစားနေတာလေအဲ့ဒါတွေကိုအာယုံယူပြီးကောင်းတာတွေအာယုံယူပြီးတော့ကြည်အဲ့လိုကြည်နေတာကြည်ညိုမှုအစင်တန်းရှိရတယ် သုံးတရားရတဲ့စီဘာလေးညာလေးတို့သူပြောကြအပြည့်ပြောစရာမြင်လို့ရှိဘယ်တော့မှကောင်းကုသိုလ်မဖြစ်တော့ကုသိုလ်မဖြစ်အဲကုသိုလ်ဖြစ်စရာလေးဒီဒကာရမအများကြီးတွေးကုသိုလ်လုပ်တဲ့ကုသိုလ်စိတ်ကိုယ်သာအမြဲတမ်းအကုသိုလ်စိတ်တွေပေါ်မွေးတယ်ကုသိုလ်ဖြစ်စရာလေးတွေအမြဲတမ်းအကုသိုလ်ဖြစ်စရာလေးတွေအာယုံမပြည့်နဲ့ဒါဆိုရင်မိမိအတွက်စုပံမှာကောင်းကျိုးတွေကျဲတန်တရာ၆လို့ကောင်းကျိုးတွေတုတ်ကတိဘဝမှာနိဗ္ဗာန်စီ ဖြစ်စေပါလို့ကုသိုလ်ကကြည်ကုသိုလ်ကဒီစေတနာလေးတွေဒါကြောင့်မို့လို့စေတနာကကမ္မဝဒပိစေတနာကိုကံလို့ပြောစေတနာကံလို့ပြောသူကံဒီဟောနေတာဟောနေတာတဲ့ကာယကံတွေကောင်းတဲ့ဝစီကံတွေကောင်းတဲ့မနောကံဖြစ် တိပြဋ္ဌာန်းသောဉာဏ်ဖြင့်ခန္ဓာအစဉ်ကိုဉာဏ်ရှင်ပြီးတော့သုံးသပ်တဲ့စီရင်နေတဲ့ပွားများအားထုတ်နေတဲ့အဲ့ဒါစီဆိုစေရနာကံဖြစ်တယ်ကံကယဉ်ဉာဏ်တို့လွန်မိုးပြီးတော့ဒုက္ခသစ္စာမှာမေဃသစ္စာတို့ဒုက္ခသစ္စာမှာမေဃသစ္စာတို့အာစေနာကောင်းလေးဒီဉာဏ်ထွန်းလာတဲ့ဉာဏ်ကနေပြီးမဉဏ်ဘုံဉာဏ်ကိုကြည့်သိပြီးတော့ရည်ရည်တယ်ဖန်ဖန်ထက်တဲ့အလေးကျင့်နေဖို့ ခန္ဓာကိုညံလေးနဲ့ဆိုင်ပြီးအလေးကိနေမြပြင်လဲမှပျော်လဲမှကောင်းလဲမှမကောင်းလဲမှမှတ်တာမှတ်ပြီးမှတ်မှညာရင်တခါတည်းပုထုသိတဘာဝပြင်းတဲ့တရားမှတ်ရင်ဘာဝတန်းလာတယ်အမှတ်ရှင်တော့အဲ့ဒီကစာတာလည်းအာလိုက်ရစာလေးတွေရွတ်လိုက်ရတကယ်တရားကိုယ်တော်ဖြစ်ဖြစ်တရားကိုယ်တော်တန်ခါကိုယ်တော်ရွတ်လိုက်ရတတ္တမဟုတ်စာအုပ်တာလည်းကြည့်လိုက်ရ စိတ်တွေပြောင်းလဲသွားပြီးကြည်လင်သွားပြီးဆိုတော့ပြီးတော့ခန္ဓာပြန်နဲ့ညာနဲ့ဆက်ပညာပြောင်းပြီးတော့ခန္ဓာကိုပြင်ရပြင်ဆင်ရတယ်ပြင်တယ်ဆိုတော့တော်ပြီမမတ်ရှင်တော့မလုပ်တော့ဘူးဆိုရင်ဘာကုသိုလ်မှဖြစ်မှာမဟုတ်ရှင်ဒီပုံဖုံးနေတယ်ဒါကြောင့်မလို့ချမ်းရှိနေပြီးတော့အချိန်လေးတရားဓမ္မကိုကုသိုလ်ကောင်းမှုတွေများများစုစည်းပြီးတော့ဒီခန္ဓာ၅ပါးယုံနာတမသင်္ခါရတရားတို့ပေါ်မှာမမတတ်တတ် ဖြစ်ပြီးပြည့်စည်တဲ့ဒုက္ခသစ္စာမြင်အောင်စဉ်းစားနိုင်ကြပါအပယ်လေးပုံရောက်စီတဲ့သမုဒ္ဒရာသစ္စာပဲမဲ့ကသစ္စာပွားများလို့ဒီရောတာသစ္စာဒီကောကတ္တပဲကိုသွားမသွေးလမ်းတဲ့နိုင်ကြပါစေကုန်တည်း